ယောမဩရစာအခန်းကြီး9အငယ်1မှ9ငါကိုကိုကိုတည်သောစိတ်သည်တန်ရှင်းသောဝိညာဉ်တော်နှင့်တကားငါဘက်၌တက်သေးခံလျက်ငါသည်မှုတော်မပါခရစ်တော်ရှိ၌မှန်ကန်စွာပြောသည်ကားငါသည်အလွန်ဝမ်းနည်းခြင်းရှိ စိတ်နှလုံးထဲ၌မချမ်းမလပ်ပူပန်ခြင်းဝေဒနာရှိအကြောင်းမူကားဇာတိအဖျင်ငါအမျိုးသားချင်းဖြစ်သော ငါညီကိုတို့အတွက်ငါသည် ကိုယ်တိုင်ခရစ်တော်နှင့်ခွာ၍ကျင့်ခြင်းကိုခံကျင်လောက်အောင်စိတ်ရှိ၏ထိုသူတို့သည်ဣဒရေလလူဖြစ်၍တာအရာ၌ချီးမြှောက်ခြင်းနှင့်၎င်းဘုံအာနုဘော်တော်နှင့်၎င်းဗြိဉ္ဉ်တရားတို့နှင့်၎င်းပညာတရားထားခြင်းနှင့်၎င်းဝတ်ပြုခြင်းနှင့်၎င်းဂတိတော်တို့နှင့်၎င်းဆိုင်ကြ၏ဘိုးဘေးများတို့နှင့်ဆက်နွယ်သောသူလည်း ဖြစ်ကြ၏ခရစ်တော်သည်လည်းဇာတိအမျိုးအားဖြင့်ထိုသူတို့၏အမျိုးဖြစ်တော်မူ၏ထိုခရစ်တော်သည်လည်းခတ်သိမ်းသောအရာတို့ကိုအစိုးရတော်မူ၍သာဝရမင်္ဂလာရှိတော်မူသောဘုရားသခင်ဖြစ်တော်မူ၏အာမင်အငယ်6မှ73ထိုတို့ဆိုသောဘုရားသခင်၏ဂရုတော်မတည်ဟုငါမဆိုလိုအကြောင်းမူကား ဣဒရေလနှင့်ဆက်နွယ်သော သူအပေါင်းတို့သည်ဣဒရေလလူမှန်မဟုတ်ထိုနည်းတူ အာဗျဟံဤအမျိုးအနွယ်ဖြစ်သောသူအပေါင်းတို့သည် အာဗျဟံဤသားမှန်မဟုတ်ဤဆက်၌သာတင်းဤအမျိုးတည်လိမ့်မည်ဟုဗျာဒိတ်တော်ရှိ၏ထိုကြောင့်ဇာတိအမျိုးသားတို့သည်ဖျားသခင်ဤသားမှန်မဟုတ်ဂတိတော်နှင့်ဆိုင်သောသားတို့သည် အမျိုးအနွယ်မှန်သည်ဟု မှတ်တော်မူ၏ဂတိတော်အချက်ဟုမူကား ယခုမှစ၍ကာလအချိန်စေသောအခါငါလာ၍စာရာဒီသားကိုရလိမ့်မည်ဟု လာသည် ထိုမြမက ရေဘက်ကာသည်ငါတို့အဖဣဇက်နှင့်ဆုံဖက်၍ပရိဒရေဆွဲယူသောအခါဖျားသခင်ရွေးကောက်တော်မူခြင်းနှင့် ရှင်သောအကြံတော်သည်အကျင့်အားဖြင့်မတီးခေါ်တော်မူသောသူ၏အလိုတော်အားဖြင့်တည်မိကြောင်းသားမဖွားမီထိုသားတို့သည် ကောင်းသောအကျင့်မကောင်းသောအကျင့်ကိုမကျင့်မီ သားကြီးသည်သားငယ်၌ကျွန်ခံရလိမ့်မည်ဟုထိုမိမအားဗျာဒိတ်ပေးတော်မူ၏ထိုတို့နှင့်ညီယာကုပ်ကိုငါချစ်၏အေသောကိုမုံ၏ဟုကျမ်းစာလာသည်အငယ်၁၄မှ၁၈တို့ဖြစ်၍အဘယ်သို့ပြောရမည်နည်းဘုရားသခင်သည် မတရားသော အမှုကို ပြုတော်မူသလိုထိုတို့မပြောရဘုရားသခင်က ငါသည်ကျေးဇူးပြုလိုသောသူကိုကျေးဇူးပြုမိတနာလိုသောသူကိုလည်းတနာမည်ဟု မောရှေကိုမိန့်တော်မူ၏ထိုကြောင့်လိုချင်သောသူသည်တတ်နိုင်သည်မဟုတ် ပြေးသောသူသည်လည်းတတ်နိုင်သည်မဟုတ်ကျေးဇူးပြုတော်မူသောဘုရားသခင်သာလျှင်တတ်နိုင်တော်မူ၏ကျမ်းစာ၌ဖာရောဘင်ကိုဆိုသည်ကားငါတို့ကိုယ်ကိုတင်၌ငါပြခြင်းငှာ၎င်းငါနာမကို မြေကြီးတစ်ပြင်လုံးတွင် ကြော်စိုးစေခြင်းက၎င်းတင့်ကိုချီးမြှောက်ခဲ့ပြီဟု ဆိုသည်ထိုတို့၏ညီယေရှုပြုလိုသောသူကိုယေရှုပြုတော်မူ၏ခိုင်မာစေလိုသောသူကိုလည်းခိုင်မာစေတော်မူ၏အငယ်19မှ24တို့ဖြစ်လျင်ဘုရားသခင်သည်အဘယ်ကြောင့်အပြစ်တင်တော်မူသေးသနည်းအဘယ်သူသည်အလိုတော်ကိုစီးတာဘူးသနည်းဟု ဆိုမည်လော ဘုရားသခင်ကိုညှင်းဆန်သောအချင်းလူ၊သင်သည်ကားအဘယ်သူနည်း။လုပ်အပ်သောအရာသည်လုပ်တတ်သောသူအားအဘယ်ကြောင့်ငါ့ကိုဤသို့လုပ်သနည်းဟု ဆိုရမည်လော။အိုးထိန်းသမားသည်အိုးမြေကိုပိုင်သည်မဟုတ်လော။အိုးမြေတပုံတည်းနှင့်အိုးမြတ်၊အိုးယုတ်ကို လုပ်ပိုင်သည်မဟုတ်လော။ဘုရားသခင်သည်မိမိအမျက်တော်ကို ပြ၍၊တန်ခိုးတော်ကိုထင်ရှားစေခြင်းငှါအလိုတော်ရှိလျက်၊ပျက်စီးခြင်းအဘို့ ပြင်ဆင်သောအမျက်ခံရာအိုးများတို့ကိုအလွန်သည်းခံခြင်းခန္တီနှင့်သည်းခံတော်မူသည်မှန်လျင်အဘယ်ပြောပွဲရှိသနည်းချီးမြှောက်ခြင်းအဖို့ပြင်ဆင်တော်မူနှင့်သောဂုဏခံရာအိုးများသည်ဟုသောယူဒအမျိုးသားတို့အထက်မှသာမဟုတ်တပားမျိုးသားတို့အထက်မှပရောဖက်ဟောရှေဆိုသည့်အတိုင်းခေါ်တော်မူသောငါတို့၌ဘုံအာနုဘော်တော်ကျွယ်ဝခြင်းကိုထင်ရှားစေခြင်းငှာ ပြုတော်မူသည်မှန်လျင်အဘယ်ပြောပွယ်ရှိသနည်းအငယ်25မှ33ဟောရှေဤကျမ်းစာ၌လာသည်ကားငါဤလူမဟုတ်သောသူကိုငါဤလူဟု၍ငါခေါ်မည်မချစ်သောသူတို့သမီးကိုလည်းအချစ်ဟု၍ငါခေါ်မည်တင်တို့သည်ငါဤလူမဟုတ်ဟုပြောဆိုရာအရ၌နေသောသူတို့သည် အသက်ရှင်တော်မူသောဘုရားသခင်၏တာဟု ခေါ်ဝေါ်ခြင်းကို ခံရကြလိမ့်မည်ဟုလာသတည်းပရောဖက်ဟေရှာယသည်လည်းဣဒရေလမျိုးကိုရည်မှတ်၍ကြွေးကြော်သည်ကားဣဒရေလမျိုးသားတို့သည်သမုတ်တရားသဲလုံးနှင့်အမျှများတော်လဲကျွင်းသောသူတို့သာလျှင် ကဲတင်တော်မူခြင်းသို့ရောက်ကြလိမ့်မည်အမှုတော်ကို တရားသဖြင့်ပြီးစည်းစေခြင်းကဆုံးဖြတ်တော်မူမည်ဒါဝရဖျားသည်မြေပေါ်မှဆုံးဖြတ်တော်မူသောအမှုကို ပြုတော်မူလိမ့်မည်ဟုဆိုသည် ထိုတို့နှင့်ညီဟေရှာယသည်အထက်ကဆိုပြန်သည်ကားကောင်းကင်ဘုရားအရှင်သာရဘုရားသည်ငါတို့၌မျိုးစေ့ကိုကျွင်းစေတော်မမူလျင်ငါတို့သည်တောတို့မြို့ကဲ့သို့ဖြစ်၍ဂေါမရမြို့နှင့်တူကြပြီထိုကြောင့်အဘယ်သို့ပြောရမည်နည်းဟုမူကားဖြောက်မှတ်ခြင်းကိုမှီအောင်မလိုက်သောတပားမျိုးသားတို့သည်ဖြောက်မှတ်ခြင်းကိုမှီကြ၏ထိုတို့ဆိုသောယုံကြည်ခြင်းအပြင်မှီသော ဖြောင့်မတ်ခြင်းကို ဆိုလိုသတည်း။ဖြောင့်မတ်ခြင်းတရားကိုမှီအောင်လိုက်သောဣသရေလလူတို့မူကား၊ဖြောင့်မတ်ခြင်းတရားကိုမမှီကြ။အဘယ်ကြောင့်မမှီကြသနည်း။ယုံကြည်ခြင်းအားဖြင့်မလိုက်၊ပညတ်တရား၏အကျင့်အားဖြင့်သာလိုက်ကြသတည်း။ကျမ်းစာ၌လာသည်ကား၊ထိမိ၍လဲစရာကျောက်၊မှားယွင်းစရာကျောက်ကိုဇိအုန်တောင်ပေါ်မှာငါချထား၏။ထိုကျောက်ကိုအမှီပြုသောသူမည်သည်ကား၊ရှက်ကြောက်ခြင်းမရှိနိုင်ရာဟု လာသည်နှင့်အညီထိုကျောက်ကိုဣသရေလလူတို့သည်ထိမိ၍လဲကြ၏။